အခန်းကြီး28အငယ်1မှ9ထိုအခါဣဇက်သည်ယာကုပ်ကိုခေါ်၍သင်သည်ခါနာန်အမျိုးသမီးနှင့်အိမ်တောင်ဖက်မပြုရအမိဤအဖဘေတွေလအမျိုးသားနေရာပါဒနာရန်အယတ်တို့ထား၍တော်လော့တင့်ဦးကြီးလာမင်းသမီးတစုံတယောက်နှင့်အိမ်တောင်ဖက်ပြုလော့အနန္တတကုရှင်ဘုရားသခင်သည် ကောင်းကြီးပေး၍တိုးပွားစေသဖြင့် င်သည်အမျိုးကြီးဖြစ်မည်အကြောင်းနှင့်များပြားစေတော်မူစေသတည်း။အထက်ကအာဗြံအား ပေးတော်မူ၍သင်ယခုဧည့်သည်ဖြစ်လျက်နေသောဤပြည်ကိုသင်အမွေခံရမည်အကြောင်း၊သင့်အား၎င်း၊သင်၏အမျိုးအနွယ်အား၎င်း၊အာဗြဟံ၏ကောင်းကြီးမင်္ဂလာကို ပေးတော်မူစေသတည်းဟု ကောင်းကြီးပေးလျက်မှာထား၍လွှတ်လိုက်လေ၏။ထိုသို့ယာကုပ်နှင့်ဧသော၏အမိ၊ရေဗက္က၏မောင် ရှုရိလူဘေသွေလသားလာဗန်နေယံပါဒနရံပြည်သို့ယာကုပ်တော်လေ၏ထိုသို့ဣဇက်သည်ယာကုပ်ကိုကောင်းချီးပေး၍ပါဒနရံပြည်၌အိမ်တော်ဘက်ပြုစေခြင်းဟံလွတ်လိုက်သော အကြောင်းကို၎င်းခါနန်အမျိုးသမီးနှင့်အိမ်တော်ဘက်မပြုရဟု ကောင်းချီးပေးသောအခါမှားထားကြောင်းကို၎င်းယာကုပ်သည်မိဘစကားကိုနားထောင်၍ပါဒရဏံပြည်သို့ သွားကြောင်းကို၎င်းခါနာအမျိုးသမီးတို့ကိုအဖန်ဤဆက်မနှစ်သက်ကြောင်းကို၎င်းအေတော်တိမြင်လျင်ဣရှမေလထံသို့တွား၍အထက်မယားတို့မှ တပါအာဗြဟံသားဣရှမေလသမီးနာဘယုတ်နမမဟာလက်နှင့်တဖန်အိမ်တောင်ဘက်ပြုပြန်လေ၏အငယ်တဆေမ22ယာကုပ်သည်ဘေရရှေဘရွာမှထွက် ခါရန်ပြည်သို့ခရီးသွားစဉ်တွင်တစုံတစ်ခုသောအရက်သို့ရောက်၍မိုးချုပ်သောကြောင့်ညကိုလွန်စေမီအကြံရှိသည်နှင့် ထိုအရက်၌ကြောက်ကိုယူ၍ခေါင်းအုံးဖို့ထားပြီးလျှင်အိတ်လေ၏မြင်ရသောအိမ်မက်ဟူမူကားမြေကြီးပေါ်၌လှေကားထောင်လျက်အဖျားသည် မိုးကောင်းကင်တိုင်အောင်မိ၏ဘုရားသခင်၏ကောင်းကင်တမန်တို့သည် ထိုလေကားဖြင့်ဆင်းလျက် တက်လျက်ရှိကြ၏ဒါဝရဘုရားသည် လေကားထက်၌ရပ်တော်မူလျက်ငါသည်တင်၏အဖအာဗြဟံ၏ဘုရားဣဇာ၏ဘုရားဒီဟုသောဒါဝရဘုရားဖြစ်၏တင်အိတ်သောမြေကိုတင်နှင့်တင်၏အမျိုးနွယ်အားငါပေးမည်တင်၏အမျိုးနွယ်သည် မြေမှုန့်ကဲ့သို့များပြားလိမ့်မည်အရှိအနောက်တောင်မြောက် လေးမျက်နှာအရက်တို့တို့နှံ့ပြားကြလိမ့်မည်တင်နှင့်တင်၏အမျိုးနွယ်အားဖြင့် လူမျိုးအပေါင်းတို့သည်ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်ငါသည်တင့်ဘက်မှရှိ၏တင်သွားလေရာရာ၌ငါဆောင်မမည်ဤပြည်တို့တဖန်ဆောင်ခဲ့အောင်မည်ဂတိထားသည့်အတိုင်းမပြည့်စုံမီတင့်ကိုငါမစွန့်ဟုမိန်တော်မူ၏ယာကုပ်သည်အိပ်ပျော်ရာမှနိုးလျင်အကယ်စင်စစ်သာဝရဖျားသည်ဤအရ၌ရှိတော်မူ၏ရှိတော်မူကြောင်းကိုငါမသိဤရက်ကအဘယ်မြတ်လောက် ကြောက်မဲ့ဖွယ်ဖြစ်သည်တကားဤရက်ကအခြားမဟုတ်ဖျားသခင်ဤဘုံဘိမှန်ကောင်းကင်တကားဝဖြစ်သည်တကားဟုကြောက်ရွံ့ခြင်းသို့ရောက်၍ဆို၏နာနဲ့စောစောယာကုပ်သည်ထ၍ခေါင်းအုံသောကြောက်ကိုယူသည်ဖြင့်မှတ်တိုင်ဖြစ်စေလျက်ထူထောင်ပြီးလျှင်ကြောက်ထိတ်ဖျားအပေါ်၌စီကိုလောင်းလေ၏ထိုရက်ကိုလည်းဘေတလံအမိဖြင့်မှဲ့လေ၏ ထိုမြို့၏အမည်ဟောင်းကားဥလံလုဇဟူသည်ထိုအခါယာကုပ်ကဘုရားသခင်သည်ငါဘဲ၌ရှိလျက်ငါယခုတွားရန်လမ်းမှာငါကိုစောင့်မ၍စားเสียအစာဝတ်เสียအဝတ်ကို ပေးသနာတော်မူလျင်၎င်းငါသည်တဖန်အဖ၏အိမ်သို့ငြိမ်ဝတ်စွာပြန်ရောက်၍သာရဘုရားသည်ငါ၏ဘုရားဖြစ်တော်မူလျင်၎င်းမှတ်တိုင်ပြု၍ ငါထူထောင်သောဤကြောက်သည်လည်းဘုရားသခင်ဤဗိမှန်ဖြစ်ရမည်ပေးသနာတော်မူသမျှတို့ကိုဆယ်ဖို့တဖို့ပူဇော်ပါမည်ဟု၍တစ္ဆာပြုလေ၏